အခန်းကြီး33အငယ်1မှ9တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်း၏အမျိုးသားချင်းတို့အားဟောပြော၍ဆင့်ဆိုရမည်မှာငါသည်တစုံတစ်ခုသောပြည်သို့ဓာဘေးရောက်စေသောအခါပြည်သားတို့သည်ပြည်သားတယောက်ကိုယူ၍ကင်းဆောင်ထားပြီးမှထိုသူသည်ဓာဘေးရောက်သည်ကို မြင်လျက်တဘိုးမှုတ်၍တတိပေးတော်လဲ တစုံတယောက်သောသူသည်တဘိုးမုတ်တန်ကိုကြားလျက်နှင့်အမှုမထားဓာဘေးရောက်၍သူ၏အသက်ဆုံးလျင်ထိုသူသည်ကိုအသက်ဆုံးသောအပြစ်ကို ကိုယ်တိုင်ခံရမည်တဘိုးမုတ်တန်ကိုကြား၍အမှုမထားသောကြောင့်ကိုအသက်ဆုံးသောအပြစ်ကို ကိုယ်တိုင်ခံရမည်အမှုထားသောသူမူကားကိုအသက်ကိုကယ်တင်လိမ့်မည်သို့မဟုတ်ကင်းဆောင်ထားသောသူသည်ဓာဘေးရောက်ကြောင်းကိုမြင်လျက်တဘိုးမမဟုတ် ပြည်သားတို့အားတတိမပေးသောကြောင့်ဒါဘေးရောက်၍သရုံတယောက်သောသူအသက်ဆုံးလျင်ထိုသူသည်မိမိအပြစ်ကြောင့်အသက်ဆုံးတော်လဲသူ၏အသက်ကိုကင်းဆောင်သောသူ၌ငါတောင်းမည်ထိုသူအချင်းလူသားတင့်ကိုဣဒရေလအမျိုး၌ကင်းဆောင်စေခြင်းငှာငါခန့်ထားသောကြောင့်တင်သည်ငါ၏နှုတ်ထွက်စကားကိုနားခံ၍သူတို့ကိုတတိပေးရမည်ငါသည်လူဆိုးအားအိုလူဆိုး အကယ်စင်စစ်တင်းသည်အသေးခံရမည်ဟု ဆိုသောအခါဆိုသောသူကိုသူ၏လမ်းမှ လွဲစေခြင်းဟာတင်းသည်တတိမပေးလျင် ထိုလူဆိုးသည်မိမိအပြစ်ကြောင့်အသက်ဆုံးလိမ့်မည်တို့ရတွင်သူ၏အသက်ကိုတင်၌ငါတောင်းမည်သို့မဟုတ်လူဆိုးကိုသူ၏လမ်းမှ လွဲစေခြင်းဟာတင်းသည်တတိပေး၍သူသည်မလွှဲဘဲနေလျင်မိမိအပြစ်ကြောင့်အသက်ဆုံးတော်လဲတင်းသည် ကိုအသက်ကိုကယ်တင်ပြီ အငယ်30မှ20တို့ဖြစ်၍အချင်းလူသားဣသရေလမျိုးသားတို့အားဟောပြောရမည်မှာငါတို့သည်ကို ပြုမိသောဒုစရိုက်အပြစ်ကိုခံရသဖြင့်အာလျော်သည်ဖြစ်၍အဘယ်သို့အသက်ရှင်နိုင်ပါမည်နည်းဟုတင်တို့ဆိုကြသောအရှင်သာရဘုရားမိန်တော်မူသည်ကား ငါအသက်ရှင်သည့်အတိုင်းသို့သောသူသည် အသေးခံခြင်းအမှုကိုငါနှစ်သက်သည်မဟုတ်သို့သောသူသည်မိမိသို့သောလမ်းမှလွှဲ၍အသက်ရှင်ခြင်းအမှုကိုသာငါနှစ်သက်၏အိုဣဒရေလအမျိုးသားတို့တင်တို့လိုက်သောလမ်းဆိုးမှလွှဲကြလောလွှဲကြလောအဘဲကြောင့်အသေးခံလိုကြသနည်းတို့ဖြစ်၍အချင်းလူသားတင်ဤအမျိုးသားချင်းတို့အားဟောပြောရမည်မှာဖြောက်မှတ်သောသူသည်ဖောက်ပြန်လျင် အရင်ဖြောက်မှတ်ခြင်းအမှုသည်သူ့ကိုကယ်တင်ရမည်မဟုတ်သို့သောသူသည်သို့သောအမှုကိုရှောင်လင်အရင်သို့သော အမှုကြောင့်ပျက်စီးခြင်းသို့ရောက်ရမည်မဟုတ်ဖြောက်မှတ်သောသူသည် ပြစ်မှားသောနေ့၌အသက်ရှင်ရသော အခွင့်မရှိရဖြောက်မှတ်သောသူသည်စစ်စစ်အသက်ရှင်ရလိမ့်မည်ဟုငါဆိုတော်လဲသူသည်မိမိဖြောက်မှတ်ခြင်းကို ကိုးစား၍ဒုစရိုက်ကို ပြုမိလျင် အရင် ဖြောက်မှတ်ခြင်းအမှုတစုံတစ်ခုကိုမျှ မအောင်မေရပြုမိသောဒုစရိုက်ကြောင့်အသေးခံရလိမ့်မည်တဖန်ဆိုးသောသူအားတင်သည်စင်စစ်အသေးခံရလိမ့်မည်ဟုငါဆိုတော်လဲထိုသူသည်မိမိဒုစရိုက်ကိုရှောင်၍တရားသောအမှုဖြောင့်မတ်သောအမှုကိုပြုလျက်ပေါင်ထားသောဥစ္စာကိုမတိုထားလူယူသောဥစ္စာကို ပြန်ပေးလျက်အာရမအမှုကိုမပြုဘဲအသက်ရှင်ရာပြညာတရားလမ်းသို့လိုက်လျင်အသေးမခံရဘဲစင်စစ်အသက်ရှင်ရလိမ့်မည် ပြုမိသောဒုစရိုက်အပြစ်တစုံတစ်ခုကိုမျှသူ၌မတင်တရားသောအမှု ဖြောင့်မတ်သောအမှုကိုပြုသောကြောင့်စင်စစ်အသက်ရှင်ရလိမ့်မည်သို့တော်လည်းတင်ဤအမျိုးသားချင်းတို့ကသာဝရဘုရားစီရင်ချက်မဖြောင့်ဟုဆိုကြသည်ဖြစ်၍သူတို့စီရင်ချက်မဖြောင့်ပါတကားဖြောင့်မတ်သောသူသည်မိမိဖြောင့်မတ်ခြင်းကိုစွန့်၍ဒုစရိုက်ကိုပြုမိလျှင်ထိုဒုစရိုက်အပြစ်ကြောင့်အသေးခံရလိမ့်မည်သို့သောသူမူကား မိမိဒုစရိုက်ကိုရှောင်၍တရားသောအမှုဖြောင့်မတ်သောအမှုကို ပြုမိလျင်ထိုအမှုကြောင့်အသက်ရှင်ရလိမ့်မည်သို့တော်လည်းသင်တို့ကဒါဝရဘုရားစီရင်ချက်မဖြောင့်ဟု ဆိုကြသည်တကားအိုဣဒရေလမျိုးသားတို့သင်တို့အတီးအီးပြုကြသည့်အတိုင်းငါစီရင်မည်ဟု မိန့်တော်မူ၏အငယ်27မှ29သိမ့်သွားရာ တက်ကြီး32ခု ဒသမလ9ရက်နေ့တွင်ယေရုရှလင်မြို့မှ ပြေး၍လွတ်တော်သူတယောက်သည်ငါထံသို့ရောက်လာ၍မြို့ကိုလှုပ်ကြံပြီးဟုတည်င်းကြားပြော၏ထိုသူမရောက်မီညဥမှဆ၍သူရောက်သောနတ်နှင့်ချိန်တိုင်အောင်ဒါဝရဘုရားသည် လက်တော်ကိုငါအပေါ်၌တည်၍ငါနှုတ်ကိုဖွင့်တော်မူသည်ဖြင့်ငါသည်စကားမပြောဘဲနေရသောအချိန်လွန်၍ဟောပြောရ၏ ထိုအခါထာဝရဘုရား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားပျက်စီးသောဣဒရေလ ပြည်၌နေသေးသောသူတို့ကအာဗြဟံသည်လူတူးသည်ဖြစ်တော်လဲဤပြည်ကိုအမွေခံရ၏ငါတို့မူကားအများဖြစ်ကြ၏ငါတို့အမွေခံเสียဖို့ပေးတော်မူပြီဟု ဆိုကြတော်တင်သည်အရှင်သရဖျား၏အမိန်တော်ကို ဆင့်ဆိုရမည်မှာတင်တို့သည်အသွေးနှင့်တကွအမဲသားကိုစားလျက် ရုတ်တုတို့ကိုဖူးမြော်လျက်လူအသက်ကိုလည်းတတ်လျက်နှင့်ပင်ဤပြည်ကိုပိုင်ရကြမည်လောထားကိုခိုလုံလျက်ဆက်ရှုပ်ပွေသော အမှုကိုပြုလျက်အိမ်ဒီချင်းမယားကိုပြစ်မှားလျက်နှင့်ပင်ဤပြည်ကိုပိုင်ရကြမည်လောတပံအရှင်သာရဘုရား၏အမိန်တော်ကိုဆင့်ဆိုရမည်မှာငါအသက်ရှင်သည့်အတိုင်းပျက်စီးသောအရ၌နေသောသူတို့သည်ဓာဖြင့်လဲ၍တေရကြလိမ့်မည် လွင်ပြင်၌ရှိသောသူတို့ကိုငါသည်သားရဲ၌အပ်၍ကိုက်စားစေမည်ရဲတိုက်ဥမေ၌ရှိသောသူတို့သည်ကာလနာနှင့်တေရကြလိမ့်မည်တပြည်လုံးကိုငါတုတ်တင်ပယ်ရှင်းသဖြင့်သူအစွမ်းတတ္တိဤဂုံတရီကုံ၍အဘယ်သူမျှမလျှောက်မတွားရအောင်ဤဒေလတောင်တို့သည်လူစိတ်ညံလျက်ရှိရကြလိမ့်မည်ပြည်သားတို့သည်ပြုမိသောဆက်ဆုပ်ပွဲ အမှုအလုံးစုံတို့ကြောင့်ထိုပြည်ကိုငါတုတ်တင်ပယ်ရှင်းသောအခါငါသည်သာရဘုရားဖြစ်ကြောင်းကို သူတို့သိရကြလိမ့်မည်အငယ်30မှ33ထိုမှတပါအချင်းလူသားတင်းဤအမျိုးသားချင်းတို့ကငါတို့တွားချကုန်အံသာရဘုရားသည်အဘယ်သို့ဗျာဒိတ်ပေးတော်မူသည်ကိုကြားကြကုန်အံ့ဟုထင်ရန်အိန္ဒဂနာမှတင့်ကိုရှိမှတ်၍ တယောက်ကိုတယောက်ပြောတတ်ကြ၏ငါ၏လူကဲ့သို့တင့်ထံသို့လာ၍ငါ၏လူကဲ့သို့တင့်ရှိမှထိုင်လျက်တင်ဤစကားကိုကြားတော်လဲနားမထောင်ဘဲနေကြ၏အလွန်ချစ်ဖွယ်သော လက္ခဏာကိုနှုတ်၍ပြတော်လဲစိတ်နှလုံးမူကားလောကီဥစ္စာကိုဆွဲလန်းလျက်ရှိ၏တင်ဤစကားသည် ကောင်းမွန်စွာတီး၍တာယာသောအတန်နှင့် ပြည့်စုံသောသူဆိုသောနှစ်သက်ဖွယ်သောတည်ခြင်းကဲ့သို့ သူတို့၌ဖြစ်၍သူတို့သည်ကြားရတော်လဲနားမထောင်တတ်ကြတို့ရတွင် အမှုရောက်လိမ့်မည်အမှုရောက်သောအခါသူတို့တွင်ပရောဖက်ရှိဘူးသည်ကို သူတို့သိရကြလိမ့်မည်ဟုမိန်တော်မူ၏